အခန်းကြီး14အငယ်1မှ17ထာဝရဘုရား၏နေ့ရက်သည်ရောက်သောအခါသူတစ်ပါးတို့သည်တင်းဥစ္စာကိုလူယူ၍တင်းအလယ်၌ဝေဖန်ကြလိမ့်မည်ယေရုရှလင်မြို့ကိုတိုက်စေခြင်းဟာလူမျိုးအပေါင်းတို့ကိုငါစုဝေးစေမည်မြို့ကိုတိုက်ယူပြီးလျှင်အိမ်တို့ကိုလူရ၍မိမတို့ကိုအာဓမပြုကြလိမ့်မည်မြို့သားတဝက်ကိုတင်းသွာ၍ တဝက်သာမြို့၌ကြံကျွင်းလိမ့်မည်။ထာဝရဘုရားသည်လည်းစစ်တိုက်ရာကာလ၌တိုက်တကဲ့သို့ထိုလူမျိုးတို့ကိုတိုက်သွားတော်မူမည်။ထိုနေ့ရက်၌ခြေတော်သည်ယေရုရှလင်မြို့အရှိတန်လွင်တောင်ပေါ်မှရပ်၍တန်လွင်တောင်သည် အရှိဘက်မှ အနောက်ဘက်တိုင်အောင် အလယ်၌ကွဲသည်ဖြင့်အလွန်ကြီးသောဂျိုင်းဖြစ်လိမ့်မည်။တောင်တဝက်သည်မြောက်ဘက်သို့၎င်း တဝက်သည်တောင်ဘက်သို့၎င်း ရွှေ့ရလိမ့်မည်။တင်တို့သည်ငါတောင်ချာကြိုင်လန်းဖြင့်ပြေးကြလိမ့်မည်။ထိုကြိုင်သည်အာဇလမြို့တိုင်အောင်မှီလိမ့်မည်။ယူဒဘီရင်ဩစီမင်းလက်ထက်မြေကြီးလှုပ်၍တင်တို့သည်ပြေးတဲ့ကဲ့သို့တဖန်ပြေးကြလိမ့်မည်။ငါ၏ဖျားသခင်ထာဝရဖျားကြွလာတော်မူ၍မိမိတန်ရှင်းသူအပေါင်းတို့သည်ပါကြလိမ့်မည်။ထိုနေ့ရ၌အလင်းမရှိမြတ်သောအရာတို့သည် ရုပ်လျော့လိမ့်မည်နေ့မဟုတ်ညမဟုတ်သာဝရဘုရားတည်တော်မူသောနေ့ရက်တည်းဖြစ်၍ညာဥယံအချိန်ရောက်မှလင်းလိမ့်မည်ထိုနေ့ရက်၌အသက်ရည်သည်ယေရုရှလင်မြို့မှထွက်၍နှွေကာလဖြစ်စေဆောင်းကာလဖြစ်စေအရှိပင်လယ်သို့တဝက်အနောက်ပင်လယ်သို့တဝက်စီသွားလိမ့်မည်။ထာဝရဘုရားသည်တပြည်လုံးတွင် ရှင်ဘရင်ဖြစ်တော်မူမည် ထိုနေ့ရက်၌ထာဝရဘုရားတပါးတည်းနာမတော်တပါးတည်းဖြစ်တော်မူမည်။ဂေဗမြို့မှသည်ယေရုရှလင်မြို့တောင်ဘက်၊ရိမ္မုန်မြို့တိုင်အောင်တပြည်လုံးကိုချိုင့်ကဲ့သို့တညီတည်းဖြစ်စေတော်မူမည်။မြို့သည်လည်း၊ဗင်္ယာမိန်တံခါးမှသည်အရင်တံခါးရာ၊မြို့ထောင့်တံခါးတိုင်အောင်၎င်း၊ဟာနနေလရဲတိုက်မှသည်စပျစ်သီးနယ်ရာတန်ဆာတော်တိုင်အောင်၎င်းချီးမြှောက်ခြင်းကိုခံ၍ မြို့ဟောင်းရာ၌တဖန်တည်ရလိမ့်မည်နောက်တဖန်ယေရုရှလင်မြို့သည်ကျိန်ချင်းဘေးကိုမခံမြို့သားတို့သည်နေရာကျ၍စိုးရင်စံမရှိဘဲနေကြလိမ့်မည်အငယ်၁၂မှ၁၅ယေရုရှလင်မြို့ကို တိုက်လာသော လူမျိုးအပေါင်းတို့၌သာဝရဘုရားပေးတော်မူသောဘေးဒဏ်ဟုမူကားခြေဖြင့်ရက်လျက်ပင်သူတို့အသားရော့ပြက်လိမ့်မည် မျက်လုံးအိမ်၌မျက်လုံးရော့ပြက်လိမ့်မည်။ရှာသည်လည်းကတွင်၌ရော့ပြက်လိမ့်မည်။ထိုနေ့ရ၌သာဝရဖျား၏တကူတော်ကြောင့်သူတို့သည်အလွန်ယုံရင်ခန့်မျှပြု၍တယောက်ကိုတယောက်လက်ချင်းရိုက်တော်လဲတယောက်ကိုတယောက်တိုက်၍တတ်ကြလိမ့်မည်။ယူဒအမျိုးသားတို့လည်းယေရုရှလင်မြို့၌တိုက်ကြလိမ့်မည်။ပတ်လည်၌နေသောတပန်းမျိုးသားအပေါင်းတို့၏ဥစ္စာစည်းစိမ်တည်ဟုသော များစွာသော ရွှေငွေအဝတ်တန်ဆာစုပုံလျက်ရှိကြလိမ့်မည်။မြင်း၊လား၊ကုလားအုပ်၊မြည်းမှစ၍ရန်သူတပ်တွင် ရှိသမျှသောတိရစ္ဆာန်တို့၌ပေးသောဘေးဒဏ်သည် အထက်ဆိုခဲ့ပြီးသောဘေးဒဏ်နှင့် တူလိမ့်မည်။ယေရုရှလင်မြို့ကို တိုက်လာသော လူမျိုးအပေါင်းတို့တွင်ကျန်ကြွင်းသမျှသော သူတို့သည် ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားတည်းဟူသော ရှင်ဘုရင်ကိုကိုးကွယ်၍တကေနေပွဲခံအံ့သောငှာမြို့တော်သို့နှစ်တိုင်းအစဉ်တက်လာကြလိမ့်မည်။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားဟူသော ရှင်ဘုရင်ကိုကိုးကွယ်အံ့သောငှာမြို့တော်သို့တက်၍မလာသောမြေကြီးသားအဆွေအမျိုးရှိသမျှအပေါ်သို့မိုးမရွာရ။အဲဂုရုပြည်သားအဆွေအမျိုးသည်မတက်မလာလျင် မိုးမရွာဘဲနေသဖြင့်သကေနေပွဲကိုခံအံ့သောငါတက်၍မလာသောလူမျိုးတို့၌ထာဝရဘုရားပေးတော်မူသောဘေးဒဏ်သည် ထိုသူတို့ကိုလည်းထိလိမ့်မည်ဤ၍ကသကေနေပွဲကိုခံအံ့သောငါတက်၍မလာသောအေဂုတုအမျိုးသားတပါးမျိုးသားအပေါင်းတို့ခံရသောအပြစ်ပေတည်းအငယ်20မှ21 ထိုနေ့ရက်ကာလတွင်၊ထာဝရဘုရားအားသန့်ရှင်းခြင်းဟု မြင်း၌ဆွဲသောစဲလဲအပေါ်မှာပင်အက္ခရာတင်ရလိမ့်မည်။ထာဝရဘုရား၏အိမ်တော်၌အိုးတို့သည်ယဇ်ပလ္လင်ရှေ့မှာရှိသော ဖလားကဲ့သို့ဖြစ်ကြလိမ့်မည်။ထိုမျှမကယေရုရှလင်မြို့မှစ၍ယုဒပြည်၌ရှိသမျှသောအိုးတို့သည် ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားအား တန့်ရှင်းကြလိမ့်မည်။ယစ်ပူဇော်သောသူအပေါင်းတို့သည်လာ၍ထိုအိုးတို့ကိုယူပြီးလျှင် ချက်ပြုတ်ကြလိမ့်မည်။ထိုနေ့မှစ၍နောက်တဖန်ကောင်းကင်ဘုရားရှင်သာဝရဘုရား၏အိမ်တော်၌ခန္ဓနိလူမရှိရ။ပရောဖက်ဇာခရီစီရင်ရေးထားသော အနာဂတ်ကျမ်းပြီး၏